ခန်းကြီးတရားကို အငယ်1မှ9အကျွန်ုပ်ချီးမွမ်းသောဘုရားသခင်တိတ်ဆိတ်စွာ နေတော်မမူပါနှင့်မတရားသောသူနှင့်တစ္ဆာပြတ်သောသူတို့သည် အကျွန်ုပ်တစ်ဖက်၌နှုတ်ကိုဖွင့်၍မှုသာစကားကိုပြောဆိုကြပါ၏မနာလိုသောစိတ်နှင့်စကားပြောလျက်အကျွန်ုပ်ကိုဝိုင်း၍အကြောင်းမရှိဘဲစစ်တိုက်ကြပါ၏အကျွန်ုပ်၏မေတ္တာအတွက် သူတို့သည်ရံဘက်ပြုကြပါ၏အကျွန်ုပ်မူကားပထနာပြုလျက်နေပါ၏အကျွန်ုပ်ပြုသောခြေဆုအတွက်မကောင်းသောအပြစ်ကို၎င်းအကျွန်ုပ်မေတ္တာအတွက်မုန်းခြင်းကို၎င်းဆက်ပေးကြပါ၏အငယ်6မှ7ထိုသို့သောသူ၏အပေါ်မှာမတရားသော သူကိုခံထားတော်မူပါသူ၏လက်ရနားမှာရန်သူနေပါစေသူသည်တရားစီရင်ခြင်းကိုခံရတွင်ရှုံးပါစေ။ သူပြုသောပတ္ထနာသည်ပြစ်မှားခြင်းဖြစ်ပါစေ။သူ၏အသက်တိုပါစေ။သူ၏အရာကိုလည်းအခြားသူရပါစေ။သူ၏သားတို့သည်ဘသားဆိုး၊မယားလည်းမုတ်ဆိုးမဖြစ်ပါစေ။သူ၏သားတို့သည်အရပ်ရပ်လည်၍သူတောင်းစားဖြစ်ကြပါစေ။ပျက်စီးသောမိမိတို့နေရာများမှထွက်၍အစာကိုရှာကြပါစေ။သူ၌ရှိသမျှကိုကြွေးရှင်သိမ်းယူပါစေ။ သူလုပ်၍ရသောဥစ္စာကိုလည်းတပါးမျိုးသားလူယူပါစေအငယ်၁၂မှ20သူ၌ယေရှုပြုသောသူ သူ၏ဖာသားဆိုးတို့ကိုကယ်မတနာသောသူတယောက်မျှမရှိစေနှင့်သူ၏အနွယ်သည်ပြတ်ပါစေ လူမျိုးဆင်းသက်၍တစ်ဆက်တီးတွင် သူတို့၏နာမည်သည်ကြေပြောက်ပါစေ သူဘိုးဘေးတို့၏ဒုစရိုက်ကိုသာရဖျားသည်တတိယတော်မူပါစေ သူအမိ၏အပြစ်သည်မဖြေပါစေနှင့်။ထိုဒုစရိုက်အပြစ်သည်ထာဝရဘုရားရှေ့မှာအစဉ်အမြဲထင်ရှား၍၊မြေကြီးပေါ်မှာထိုသူတို့ကိုအောက်မေ့စရာအမှတ်မျှမရှိစေခြင်းငှါပယ်ရှင်းတော်မူပါစေ။အကြောင်းမူကား၊ထိုသူသည်ကယ်မသနားခြင်းငှါသတိမရှိ။ဆင်းရဲငတ်မွတ်၍စိတ်ပျက်သောသူကိုသေစေသည်တိုင်အောင် ညှင်းဆဲပြီ သူသည်ချိန်ဆခြင်းကို နှစ်သက်သည်နှင့်အညီသူအပေါ်သို့ရောက်ပါစေ။ကောင်းချီးမင်္ဂလာကို အလိုမရှိသည့်အတိုင်းသူနှင့်ဝေးပါစေ။အဝတ်ကိုဝတ်တကဲ့သို့ချိန်ဆခြင်းကိုဝေးရပါစေ။ရေကဲ့သို့သူ၏ဝမ်းတဲသို့၎င်း၊စီကဲ့သို့သူ၏အယိုးတဲကို၎င်းဝင်ပါစေ။သူ၏ကိုယ်ကိုခြုံသောအဝတ်ကဲ့သို့၎င်း၊သူ၏ခါ၌အစဉ်စီးသောခန်းစည်းကဲ့သို့၎င်း၊ သူ၌ဖြစ်ပါစေ။ငါ၏ဝိညာဉ်တစ်ဖက်၌မကောင်းသောစကားကိုပြောတတ်သောငါ၏ရန်သူတို့သည် ထိုသို့သောအကျိုးကိုထာဝရဘုရားထံခံရကြပါစေ။အငယ်27မှ25အိုဖျားရှင်ထာဝရဘုရားနာမတော်အတွက်ကြောင့်အကျွန်ုပ်အမှုကိုစောင့်တော်မူပါ ကရုဏာတော်ကောင်းသည်ဖြစ်၍အကျွန်ုပ်ကိုကယ်နှုတ်တော်မူပါ။အကျွန်ုပ်သည်ဆင်းရဲငတ်မွတ်ပါ၏။အကျွန်ုပ်အထဲ၌နှလုံးနာလျက်ရှိပါ၏။ရှည်လျားသောအရိပ်ကဲ့သို့အကျွန်ုပ်ရွေ့သွားပါ၏။ကျိုင်းကောင်ကဲ့သို့လှုပ်ရှားလျက်ရှိပါ၏။အစာမစားဘဲနေရသောကြောင့်၊ဒူးစစ်နုန့်နဲနှင့်အသားလည်းလျော့ပါ၏။အကျွန်ုပ်သည်လည်းသူတပါးတို့ကဲ့ရဲ့စရာအကြောင်းဖြစ်၍၊သူတို့သည်အကျွန်ုပ်ကိုမြင်သောအခါ ခေါင်းညှိတ်ခြင်းကိုပြုကြပါ၏အငယ်26မှ31အကျွန်ုပ်၏ဘုရားသခင်သာရဘုရားအကျွန်ုပ်ကိုမဆတော်မူပါဂုဏတော်ရှိသည့်အတိုင်းကယ်တင်တော်မူပါ ထိုအမှုသည်တကိုးတော်ကြောင့်ဖြစ်၍သာဝရဘုရားသည်ဟုသောကိုရောစီရင်တော်မူသည်ဟုထိုသူတို့သည်တိကြပါစေသောထိုသူတို့သည်ကျိန်ဆဲတော်လဲကိုတော်မူကားကောင်းချီးပေးတော်မူပါ သူတို့သည်ထသောအခါအရှက်ကွဲကြပါစေသော။ကိုယ်တော်၏ကျွန်မူကားဝမ်းမြောက်ပါစေသော။အကျွန်ုပ်၏ရန်သူတို့သည်ရှက်ကြောက်ခြင်းအဝတ်ကိုဝတ်၍စောင်နှင့်ခြုံသကဲ့သို့၊မျက်နှာပျက်ခြင်းနှင့်ကိုယ်ကိုခြုံကြပါစေသော။အကျွန်ုပ်သည်နှုတ်မြွက်၍ထာဝရဘုရား၏ဂုဏ်ကျေးဇူးတော်ကိုအလွန်ချီးမွမ်းပါမည်။များစွာသောသူတို့အလယ်မှာ ချီးမွမ်းပါမည်အကြောင်းမူကားဆင်းရဲသောသူ၏ဝိညာဉ်ကိုအပြစ်စီရင်သောသူတို့၏လက်မှကယ်တင်ခြင်းငှာသူ၏လက်ရဘက်မှရက်၍နေတော်မူတတ်၏